ဇာဝပြုရှိခိုးရပါတယ်ဗျာဒီကနေ့ဇွန်လ12ရက်2015ခုနှစ်တောက်ကြနေ့မှာ Maryland ပြည်နယ် Silver Spring မြို့မင်္ဂလာယာမကျောင်းတိုင်းမှာကျင်းပပြုလုပ်မယ်ရှေးသူတော်ရှင်ရှေမွင်းဝင်ဆရာတော်ကြီးဆယ်ရက်တရားစခန်းဖွင့်ပွဲအခမ်းအနားအစီအစဉ်များစတင်ခွင့်ပြုပါရန်ရိုသေလေးနက်စွာရှောက်ထားပါတယ်ခင်ဗျာဒီကနေ့ကျင်းပမယ့်အခမ်းအနားစီစဉ်များကတော့ စီစဉ်1နမောတတ3ကြိမ်ရွတ်ဆို၍အခမ်းအနားဖွင့်လျက်အစီစဉ်2ဩဃာသဖြင့်ညီညာစွာကြော့ကြပြီးကျေးဇူးတော်ရှင်ရွှေမင်းဝင်ဆရာတော်ဤထမရှစ်ပါးသီလခံယူစောင့်တည်ရန်အစီစဉ်3 VAD အသင်းကိုစားအသင်းဒုတိယဥက္ကဋ္ဌဥတမောင်တော်မှဝမ်းမြောက်စကားပြောကြရန်အစီစဉ်လေးအရှင်ဓမ္မပါမိမှယောဂီတို့အားအမှားစကားပြောကြရန် အစီအစဉ်ကရွှေမင်းဝန်ကျေးဇူးတော်ရှင်ရွှေမင်းဝန်ဆရာတော်ကြီးမှယောဂီတို့အားဩဝါဒကထာမိန့်ကြား၏အရှင်ခေမိန်တမှဘာသာပြန်ပြောဆိုရန်အစီအစဉ်6ဗုဒ္ဓသာသနံစီရန်တိက္ထု၃ချိန်ရွတ်ဆို၍အခမ်းအနားရုပ်သိမ်းရန်နဲ့အစီအစဉ်9မြန်မာယောဂီများဓမ္မယုံအပေါ်တက်မှာမဟာစီဆရာတော်ကြီးအလုပေးတရားနာကြားရန်နဲ့နိုင်ငံသားယောဂီများ တိမ်ကျောင်းအပေါ်တက်မှာမဟာစီဆရာတော်ကြီးအလုတ်ပေးတရားနာကြရန်လို့ဖြစ်ပါတယ် Respected Seattle's honorable yogis and distinguished Dhammat friends, on behalf of BABA, I would like to take this opportunity to welcome you to this auspicious opening ceremony of the 10 days Vipassana meditation retreat to be presided over by Venerable Sri Munwan Seattle as for kind permission of, of Venerable Sri Munwan Siaroji, uh, I would like to announce the items of the program for this opening ceremony. Item number one, opening of the Vipassana meditation retreat by reciting Namo Tassa three times. Item two, taking of the eight precepts presided over by Venerable Sri Munwan Siaroji. Item three, Words of appreciation by Vice Chairman of BABA Uttamanto. Item 4. Delivery of Dhamma talks to the yogis by Ashen Dhammasami. Item 5. Honoring of Ovarakata by Venerable Sri Mohan and to be translated into English by Ashen Kemeda. Item 6. Ending of the opening ceremony by reciting Bodha and Siddhan Vedatu three times. And item seven, adhering to the Vipassana meditation guidelines delivered by Venerable Mahasi Sayadaw And for this item, all the Burmese yogis are requested to be remain in this meditation hall, and all the foreign yogis are requested to proceed to the Sima hall. And as for item number one, let us begin our opening ceremony by reciting Namo Tassa three times. အခမ်းအနားစီစဉ်တည်ရာနမောတတသုံးချိန်ရွတ်ဆိုပြီးအခမ်းအနားကိုဖွင့်လှစ်ကြပါရန်ယုတိလေးညဆောင်ပန်ကြပါ၏နမောတတသရဝါဒောခရတောသမ္မာသမ္ဗုဒ္ဓ စဉ်နှစ်ရာယူသိလေးစားပါသောကျေးဇူးတော်ရှင်ရွှေမွန်းဝန်ဆရာတို့ဒီမှာတပည့်တော်တို့အားတနာတော်အဖြစ်ရှစ်ပါးသီလရှင်းမြင်ပေးပါရန်ယူသိလေးမြတ်စွာရှောက်ထားပါတယ်ဗျာဟုတ်ကဲ့ဟုတ်ကဲ့ဒါကြောကျုံနေယူသိစွာကြောကြပါဘူးဩဘာသာ ရွှေမင်းဝန်ဆရာတော်ဤ10ရက်အချိန်ပြည့်တရားစခန်းပွဲ၌စုံညီလာရောက်ကြ၍ဘုရားတရားတန်ခါရဏမြတ်သုံးပါးဆရာသမားတို့အားရှိခုပူဇော်ဖူးမြော်မှန်လျှော့ဘရောကြရသောပူဇော်ဝန္တတကိစ္စပနာမကုတုကံစေရနာသောတိဆောင်ထင်းရသောသီလကုတုကံစေရနာ မဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုကြိုးစားပွားများအားထုတ်ကြရသောဘာဝနာကုသိုလ်ကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောက်ကြခတ်သိမ်းစိုးရိမ်ခတ်သိမ်းကင်းလွတ်ငြိမ်းကြဝေးကွာကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမရရှိသေးသောလောကီဇီဝဥစ္စာယရနာယရုကုန်သိမ်းတို့ကိုရရှိခြင်း ရရှိပြီးသောလောကီစီးပွားဥစ္စာယရနာယရုကုံတိန်တို့သည်တနေ့တခြားဒီရေအလားကဲ့သို့ကြီးပွားတိုးတက်ခြင်းမရရှိသေးသောလောကုတ္တရာတရားထူတရားမြတ်တို့ကိုရရှိခြင်းတည်းဟုသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်အခက်ခတ်သိမ်းပြည့်စုံည၍ဆင်းရဲခတ်သိမ်းတို့၏ငြိမ်းရာပြတ်သောနိဗ္ဗာန်ကိုမြင်ညာကိုဉာဏ်ဖြင့် လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။အဟံဗန္တိဣတရဏိနတဟအထင်ကတမ္ပဏဂတံဥပောဒထသီလံဓမ္မယာစာမိအနုဂဟံကတဝါ ပိလံဒေထပိလံဒေထမေဘန္တေမေဘန္တေဒုတိယံပိဒုတိယံပိအဟံဘန္တေအဟံဘန္တေဣတရဏိနတဟဣတရဏိနတဟအထင်ကတမ္ပဏဂတံအထင်ကတမ္ပဏဂတံဥပောဒထသီလံဥပောဒထသီလံဓမ္မယာစာမိဓမ္မယာစာမိမနုဂဟံကတဝံမနုဂဟံကတ မိလန္ဒေထမိလန္ဒေထမေပန္တေမေပန္တေတတိယံပိတတိယံပိအဟံပန္တေအဟံပန္တေဣတရဏိနတဟဣတရဏိနတဟအထင်္ဂသမ္ပဏဂတံအထင်္ဂသမ္ပဏဂတံဥပောဒထသီလံဥပောဒထသီလံဓမ္မယာစာမိဓမ္မယာစာမိအနုဂဟံကတဝါဓမ္မယာ ဗီလံဒေထဗီလံဒေထမေဘန္တေမေဘန္တေယမဟာဝဒာမိတံဝဒေထနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ ံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဘုရားတရဏံဂစ္ဆာမိသမံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိ ဒုတိယပိသံဃာတရဏံကိစ္ဆာမိတတိယံပိဗုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိသံဃံတရဏံကိစ္ဆာမိတတိယံပိဗုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိသံဃံတရဏံကိစ္ဆာမိရဏဂမနံပရိပုံဏံ ဘာနာတိပါဒဝေရမဏိတေခာပရံသမာရိယာမိဘာနာတိပါဒဝေရမဏိတေခာပရံသမာရိယာမိတတဝါရိအတ္တကိုတတဝါရိအတ္တကို ပတ်ခြင်းမှပတ်ခြင်းမှရှောင်ခြင်းပါ၏ရှောင်ခြင်းပါ၏အာဒိဏဒါနာဝေရမဏိသိက္ခာပရံသမာရိယာမိအာဒိဏဒါနာဝေရမဏိသိက္ခာပရံသမာရိယာမိသူတပါး၏ဥစ္စာကိုသူတပါး၏ဥစ္စာကိုမတရားယူခြင်းမှမတရားယူခြင်းမှရှောင်ခြင်းပါ၏ရှောင်ခြင်းပါ၏အပြမစရိယာဝေရမဏိသိက္ခာပရံသမာရိယာမိအာဒိဏ စေယဝေရမိတေကဗရံသမာနိယာမိမမြတ်သောအကျင့်ကိုမမြတ်သောအကျင့်ကိုကျင့်ခြင်းမှကျင့်ခြင်းမှရှောင်ကျင်ပါ၏ရှောင်ကျင်ပါ၏မုဒ္ဒဝါဒဝေရမဏိတေကဗရံသမာနိယာမိမုဒ္ဒဝါဒဝေရမဏိတေကဗရံသမာနိယာမိမမှန်သောစကားကိုမမှန်သော ပြောဆိုခြင်းမှပြောဆိုခြင်းမှရှောင်ခြင်းပါ၏ရှောင်ခြင်းပါ၏သူရံမေရယမိဇပမဒဌာနာဝိရမဏိတိတ်္ခဗရံသမာရိယာမိသူရံမေရယမိဇပမဒဌာနာဝိရမဏိတိတ်္ခဗရံသမာရိယာမိမူယိမေလျောစေတတ်သောမူယိမေလျောစေတတ်သောဘယက်သေးစာတို့ကိုဘယက်သေးစာတို့ကိုသောစာခြင်းမှ သောစာခြင်းမှရှောင်ကျင်ပါ၏ရှောင်ကျင်ပါ၏ဝိကာလဘောဇနာဝေရမဏိသိက္ခာပရံသမာရိယာမိဝိကာလဘောဇနာဝေရမဏိသိက္ခာပရံသမာရိယာမိနေမွန်လွယ်သောခမဆ၍နေမွန်လွယ်သောခမဆ၍နောက်တနေ့အာယုံမတက်မီအတွင်၌နောက်တနေ့အာယုံမတက်မီအတွင်၌စာဘွေတောက်ဘွေတို့ကိုစာဘွေတောက်ဘွေတို့ကိုစံတောက်ခြင်း မှသာသာခြင်းမှရှောင်ခြင်းပါ၏ရှောင်ခြင်းပါ၏နိစ္စ သစ္စာဟိတဟိတဝါရိတဝါရိတဝိတုကဝိတုကဒသနာဒသနာမာလာကန္တမာလာကန္တဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝိရမဏိတိခာဗရံသမာရိယာမိဝိဘုဒနာဌာနာဝိရမဏိတိခာဗရံသမာရိယာမိသာသနာတော်နှင့်သာသနာတော် ၍မလျောဆန့်ကျင်မလျောဆန့်ကျင်ညောင်းတန်းခြင်းသပွဲဖြစ်သောညောင်းတန်းခြင်းသပွဲဖြစ်သောကာခြင်းကာခြင်းဤဆိုခြင်းဤဆိုခြင်းဤမုတ်ခြင်းတို့ကိုဤမုတ်ခြင်းတို့ကိုကြည်ရှုနာထောင်ခြင်းမှ၎င်းကြည်ရှုနာထောင်ခြင်းမှ၎င်းပန်းပန်ခြင်းပန်းပန်ခြင်းသမွေးနှံသာလိမ့်ချမ်းရှုဆက်ခြင်းသမွေးနှံသာလိမ့်ချမ်းရှုဆက်ခြင်းနန္ဒမုံရောင်တင်းစီတို့ တို့ဖြင့်မြတ်စွာဘုရားစေစီတို့ဖြင့်တင့်တယ်ပြည့်ပြည့်အောင်တင့်တယ်ပြည့်ပြည့်အောင်ဘုသိတ်ခြေသာခြင်းမှ၎င်းဘုသိတ်ခြေသာခြင်းမှ၎င်းရှောင်းခြင်းပါ၏ရှောင်းခြင်းပါ၏ဥစ္စာတယနာမဟာတယနာဝေရမဏိတိက္ခာဗရံသမာရိယာမိဥစ္စာတယနာမဟာတယနာဝေရမဏိတိက္ခာဗရံ မာရိယာမိတရောင်းတော်ထက်မြင်သောအိယာနေယတရောင်းတော်ထက်မြင်သောအိယာနေယအလုံးကောင်းမွန်ခန္ဓာသောအလုံးကောင်းမွန်ခန္ဓာသောအိယာနေယတို့ကိုအိယာနေယ အိပ်ဆက်နေထိုင်ခြင်းမှာအိပ်ဆက်နေထိုင်ခြင်းမှာရှောင်ကျင်ပါ၏ရှောင်ကျင်ပါ၏ဣရမိတိလံဣရမိတိလံမေဃဖလညာနတ္တမေဃဖလညာနတ္တပစ္စယောပစ္စယောဟောတု တပည့်တော်ဤယနေ့ဆောက်တည်ရသောဤရှိပန်းသီလသည်မဉ္ဇဉ်ဘုံဉ္ဇဉ်အားကျေစုပြုသောအကူညီအကြောင်းထောက်ပံ့ကောင်းသည်ဖြစ်ပါစေတည်း ဒီတရဏိနာတရဏဂုံ၃ပါးနှင့်ဒီတရဏိနာဘုရားတရားတန်ဃာရီဟူသောကိုယ်ဝေယ၃ပါးနှင့်တရဟအတူတကဝအထင်ကတမနာကေတံအင်္ဂါ၈တန်နှင့်ပြည့်စုံသောဥပောဒရသီလဥပုသီလတော်မြတ်ကိုသာရကကတဝမကြိုးမပေါင်းမပြောင်းမကြားရအောင်ကောင်းမွန်စွာထိမ့်သိမ်းစောင့်ရှောက်၍အပမဒေနမမေ့မလျောမပေါ့မဆသောတတိတရားဖြင့် သံပါတိထပြည်စည်းပြည့်စုံအောင်ကြိုးစားအားထုတ်ကြကုန်ဆန္ဒတိအခမ်းအနားစီစဉ်300 BABA အသင်းကိုစားအသင်းပြုဥက္ကဋ္ဌဦးတင်မောင်တော်မှ ဝမ်းမြောက်စကားပြောကြားပေးပါရန်လိစားစွာဖိတ်အံ့ကြပါရှင်ကြားပါတယ်ဓမ္မမိတ်ဆွေများခင်ဗျာဒီနေ့ကကျွန်တော်တို့အလုံးမထူးမြတ်တဲ့နေ့ဒီနေ့ဖြစ်ပါတယ်ကျွန်တော်တို့မင်္ဂလာရမ ထူးခြားတာနဲ့ဒီဒေသမှာဝါရှင်တန်ဒေသမှာနေကြတဲ့ဗုဒ္ဓဘာသာတွေပေါ့ကျွန်တော်ဗမာလူမျိုးတွေရောတခြားဗီယက်နမ်တွေရောတခြားဗုဒ္ဓဘာသာမှန်သမျှဒီနေ့ဒီမှာလာစုပြီးတော့ကျွန်တော်တို့ဒီကျေးဇူးရှင်ရွှေမင်းဝန်ဆရာတော်ဘုရားကြီးရဲ့ဆေရတရားစခန်းဖွင့်ပွဲကိုလာကြတဲ့တွေ့အားလုံးနဲ့ကြိုဆိုပါတယ်ကျေးဇူးလည်းတင်ပါတယ်အထူးသဖြင့်အာဗမာပြည်ကနေပြီးတော့အာအထူးတလေကြွပြီးတော့ချီးမြှင့်တဲ့ဒီတရားစခန်းကြီးဖြစ်မြောက်ဖို့အတွက်ကြွရောက်လာတဲ့ ရွှေမင်းဝဆရာတော်ကြီးရဲ့ကျေးဇူးကလည်းပြောဖို့ရမရှိပါဘူးပြောစရာလည်းကုန်ကုန်မယ်လို့မထင်ပါဘူးအဲဆရာတော်ကြီးကဒီကိုကြွလာတာတတိယကြိမ်ဖြစ်ပါတယ်အဲတော့ဆရာတော်ကြီးကြွလိုက်ကြွလိုက်မှလည်းဒီလိုတခဲနဲ့လာပြီးတော့တရားဝင်ကြအလှူဒါနတွေပြုကြတဲ့အတွက်လည်းကျွန်တော်တို့မင်္ဂလာရမနဲ့မြန်မာအမေရိကန်ဗုဒ္ဓဘာသာတရားလည်းအားလုံးကျေးဇူးတင်ပါတယ်။ အဲ့တော့ဒီကြားထဲမှာပဲကျွန်တော်တို့အစင်မတရားလေးတွေများရှိနေတယ်ကျွန်တော်တို့ခွင့်လွှတ်ဖို့လည်းတူပြီးတောင်းပါမှာလေတတ်နိုင်လောက်တော့အားလုံးအစင်ပြအောင်ဒီဟိုအာယုံရောနေ့စဉ်ရောဟောအားလုံးပေါ့လေကျွန်တော်တို့အချူကြီးအချူကြီးရောအားလုံးအစင်ပြအောင်တော့ကြိုးစားပြီးတော့စီစဉ်ထားပါတယ်အဲ့တော့တပိတော်အနေနဲ့တော့အရှင်ဖျားဒီလိုတတ်တရားတင်မြောက်ကြွားပြီးတော့တပိတော်တို့ဒီကြီးဖြစ်တဲ့အတွက်လည်းအထူးလည်းဝန်တာပါတယ်ခင်ဗျာဒီမှာရှိတဲ့မြန်မာဗုဒ္ဓဘာသာမိသားစုတွေရောတခြားလူမျိုးတွေအားလုံးကလည်း ဒီလိုပဲ2500ဖြစ်ပြီးတော့နောက်လည်းရှိဆက်ပြီးတော့အရှင်ဘုရားကြွလာနိုင်မှာစီဖို့လည်းတပည့်တော်ဆုတောင်းပါတယ်ကြွလာဖို့လည်းတပည့်တော်ဆက်ပြီးတော့ပင့်ဆောင်ဖို့လည်းကြိုးစားပါမယ်။အဲတော့ဒီနေ့မှာတော့အားလုံးပေါင်းဘုဘဘဘုဘဘယဟန်6ပါးရှိပါတယ်။ကျွန်တော်တို့အမျိုးသားတွေက မြန်မာယောဂီက၈ဦးနိုင်ငံခြားသား၄ဦးအမျိုးသမီးကတော့မြန်မာယောဂီတွေကအာဦးဦးပေါင်း30နောက်နိုင်ငံခြားသားက15ဦးရှိပါတယ်။တော့ဒီနေ့မှာတော့တို့တခဲနဲ့အများကြီးနောက်ပြီးတော့ကျွန်တော်တို့မိန်းကတီတီလာရှင်တစ်ပါးပေါ့။တီလာရှင်တစ်ပါးလည်းပါပါတယ်။အဲ့တော့ဒီရှေ့ဆက်ပြီးတော့လည်းအာဆရာတော်ကြီးရဲ့နောက်ဒီရမင်္ဂလာရမဆရာတော်များရဲ့ဥဆောင်မှုနဲ့ဒီ He said the Ashkenazi army to dominant in Uh, for now, non-Burmese people, we're going to have a 10 days meditation retreat starting tonight. This is the opening ceremony. Uh, first, I would like to express a heartfelt appreciation to the Sriman Wasiaro, Venerable Sriman Wasiaro, who came from Burma. Uh, this is the third time coming to Minglarama Vihara and also give all those uh, meditation retreat for Burmese, not only for Burmese, uh, or other uh, people, including Vietnamese, Lao, or uh, a lot of people around here. So, and then also we have, uh, we prepare almost everything ready for you, uh, place to sleep and food to eat and for, for, so you can spend your time most useful for meditation purpose. So in case or if you have any kind of uh, you know, dissatisfaction or something like that, please forgive us. And I want to apologize ahead of time. On behalf of Mama American Buddhist Association and Mengla Rama Vihara. So I would like to conclude my uh, appreciation uh, only that Thank you so much. ဆလတိခန္ဓာစီစဉ်လေးရာမင်္ဂလာယာမကျောင်းတိုင်ဆရာတော်အရှင်ဓမ္မဂာမိမှာယောဂီတို့ဟာအမှားစကားပြောကြပေးပါရဲ့လေးစားစွာရှောက်ထားပါဗျာအမေရိကန်နိုင်ငံမေရီလန်းပြည်နယ်ဆင်ဘာစပရင်မြို့မင်္ဂလာမကျောင်းတိုင်ကျေးဇူးတော်ရှင်ရှင်မင်းဝန်ဆရာတော်ဘုရားကြီးရှင်ပြည့်ဆေးရတရားစခန်းဖွင့်ပွင့်ပြုလို့အားထုတ်ကြတဲ့အခါမှာ ကြောက်တော်မူလာသောကျေးဇူးတော်ရှင်ရှင်မေမဆရာတော်ဘုရားကြီးနဲ့တန်ခါတော်ရှင်သူများများယဟန်ယောဂီများမြို့သားမြို့သမီးယောဂီများမြန်မာမိတိကဗုဒ္ဓဘာသာသင်သူသင်သားများနဲ့တရားနာပိဋကဘုရားကောင်းများအားလုံးမင်္ဂလာပါလို့ဖြေဥစွာမိတ်ဆက်စကားပြောကြားပါလေဗျာဒုက္ခတို့မိတ်ဆက်စကားပြောကြားပြီးတဲ့နောက်ကျေးဇူးတော်ရှင်ရှင်မေဝန်ဆရာတော်ဘုရားကြီးအချိန်ပြည့်၁၀ရက်တရားစခန်း ကြွကြံကြိုးကိုအားထုတ်ကြတဲ့အခါမှာတောင်းကိုစီလိုက်နာပြီးတော့ကြွကြံကြိုးကိုအားထုတ်သွားကြမယ်ဆိုရင်မိမိတို့ရည်ရွယ်ချက်ပန်းတိုင်ဒီဇယက်တရားစကားအတွင်းမှာရရှိသွားနိုင်မှာပဲဖြစ်ပါတယ်ရှိတော်ရှင်ဇီမဲဝန်ဆရာတော်ဘုရားကြီးအနေနဲ့ကယောဂီတော်စင်များလူချင်းတဲ့တရားလူတရားများကိုညွှန်ကြားသင်ပြဟောကြားဖို့ရာအတွက်ဒါဆရာတော်ဘုရားကြီးမှာ အပြည့်အဝရှိပြီးသားဖြစ်ပါတယ်ဗျာထိုယောဂီများကျင့်ကြံကြိုးကိုအားထုတ်ကြတဲ့အခါမှာယောဂီတို့လိုအပ်ချက်ကိုစောင့်ရှောက်ဖို့ဖြည့်ဆည်းဖို့ရာအတွက်ကတော့ဒီလိုမြန်မာအမေရိကန်ဗုဒ္ဓဘာသာအသင်းမင်္ဂလာရမကျောင်းတိုက်မှာရှိနေတဲ့ဘုရားကြီးတော်နဲ့ရှင်ခေမိန်ဒနောက်အမျိုးသမီးယောဂီများကိုတာဝန်ခံပြီးတော့မှစောင့်ရှောက်ပေးမယ် ဒါယကမရှိတော်ခင်ဆွေမြတ်ကိုတော်မှာစုအစရှိတဲ့ကြံတဲ့ဝေယဝိသကုသိုလ်ရှင်များအားလုံးသူတို့ကယောဂီများလိုအပ်တာကိုပံ့ပိုးပြီးတော့မှပြုလုပ်သွားကြဖို့ရန်ဒါတာဝန်ရှိကြပါလေခင်ဗျာနံပါတ်3အနေနဲ့ကတော့ယောဂီများဆရာတော်ဘုရားနဲ့တပါယောဂီစည်းကမ်းအတိုင်းသမ္မာထားတဲ့အတိုင်းလိုက်နာပြီးတော့ပြင်ညာကျိုးကိုအားထုတ်သွားမယ်လို့ဆိုလို့ရှိရင်မိမိတို့ရှိပဲကျပန်းတိုင်း ပြည့်စုံမှာဖြစ်ပါတယ်ဒါကြောင့်ဆရာတော်ဘုရားကြီးရဲ့ဒါဝန်ဝေယဝိဇ္ဇယောဂီကိုစောင့်ရှောက်ဖို့ရအတွက်တင်သိမှုရအတွက်ဒါဝန်ယောဂီများလိုက်နာကျင့်ကြံပြီးတော့မှကျင့်ကြံကြိုးကိုအားထုတ်ဖို့ဒါဝန်ဒေတာဝန်ကိုစီလိုက်နာပြီးတော့မှအားထုတ်သွားကြမယ်ဆိုရင်ဒီဆရာတရားစကားအတွင်းမှာမိမိတို့လိုချင်တဲ့ပန်းနိုင်ကိုရပါလိမ့်မယ်လို့ဆိုတာရှင်ဥစွာလည်းပဲပြောကြပါလိမ့်ဗျာတစ်ဆက်တည်းမှာဒုက္ခတို့ ယောဂီများတရားလုပ်ခြင်းညာကျိုးကိုအားထုတ်ကြတဲ့အခါမှာကျေးတော်ရှင်မိုင်းဆရာတော်ဘုရားကြီးဆုံးဆုံးမတော်မူတဲ့အတိုင်းကိစ္စမများစကားနည်းစေအိတ်နေမှုနီကိုတီးပြော်လေဆုံးမလွယ်ကြောင်းမိကောင်းရစေမဆုပ်ရေးအားပေးဤ၆ထွေဝါတိုးတဲ့ရေးအားပေးဤ၆ထွေလို့ဆိုတဲ့အတိုင်းကျေးတော်ရှင်ရွှေမြတ်ဆရာတော်ဘုရားကြီးညွှန်ကြားတော်မူတဲ့အတိုင်း တရားလုပ်ကျင့်ကြံကြိုးကိုအားထုတ်ကြမဲ့ယောဂီများဒီဆရာတရားစခန်းအတွင်းမှာကိစ္စမများလို့ဆိုတဲ့အတိုင်းဘာဟိယကိစ္စမများစေပဲနဲ့ဆရာတော်ဘုရားကြီးညွှန်ကြားတော်မူတဲ့အတိုင်းလိုက်နာပြီးတော့မှကျင့်ကြံကြိုးကိုအားထုတ်ကြဖို့ရန်အတွက်တိုက်တွန်းရပါတယ်။တက္ကနာမနဲ့စကားနေစေလို့ဆိုတဲ့အတိုင်းရှင်မင်းဆရာတော်ဘုရားကြီးညွှန်ကြားတော်မူတဲ့အတိုင်းတရားတို့ကျင့်ကြံကြိုးကိုအားထုတ်ကြတဲ့အခါမှာအကြောင်းထူးမရှိဘဲနဲ့ အတတ်နိုင်ဆုံးစကားမပြောပဲပြောစရာရှိရင်လည်းပဲတခွန်းတခွန်းနဲ့ပြီးအောင်ပြောပြီးတော့ဆရာတော်ဘုရားညွှန်ကြားတော်မူတဲ့အတိုင်းလိုက်နာပြီးတော့ကျင့်ကြံကြိုးကိုအားထုတ်ပါမယ်ဆိုရင်ဒီစေရတရားစကားအတွင်းမှာမိမိတို့လိုချင်တဲ့ပန်းတိုင်ရနိုင်မှာဖြစ်ပါလေ။တက္ကနမတုံအိတ်နေမှုနီးလို့ဆိုတဲ့အတိုင်းအိတ်ဆက်အနာယူတာနည်းစေရမယ်။ကျေးဇူးတော်ရှင်ပါဆရာတော်ဘုရားကြီးက ဒီနေ့24နာရီရှိတဲ့အထဲမှာ4နာရီလောက်အိပ်မယ်ဆိုရင်ဒါလုံလောက်ပါပြီဦးဇင်းတို့ဒီမှာယောဂီများလိုက်နိုင်ရမယ်စီကံဒီနေ့ဒါလောကန်းစဉ်စီကံပေးထားတဲ့အခါမှာည9နာရီကနေမနေ့4နာရီတိဒါရှုမှတ်မှုပြန်မိမိတို့အိပ်ဆက်အနားယူဖို့လို့ချိန်ပေးထားတာဖြစ်ပါတယ်အဲ့တော့အဲ့ဒီအတွင်းမှာရှုမှတ်မှုနဲ့မိမိတို့ရှုမှတ်ပေါ်များအားထုတ်ကြမယ်ဆိုရင်ဒါကျေးဇူးတော်ရှင်ပါဇာတိပြည့်ညွှန်ကြားတော်မူတဲ့အတိုင်း ၄နာရီတောင်မကပါဘူး၆နာရီတောင်ရှိပါတယ်ဒါဒါကြောင့်ဒီကြားထဲမှာတတ်နိုင်ဆုံးအိစက်အနာယူတာနည်းနိုင်များနည်းပြီးတော့ကျင့်ကြံကြိုးကိုအားထုတ်သွားကြမယ်ဆိုရင်ဇေတရားစကံအတွက်မှာမိမိတို့လိုချင်တဲ့ပန်းတိုင်တာရနိုင်မှာဖြစ်ပါလေတက္ကနံပါတ်၄ကိုဒီပြောလေးလို့ဆိုတဲ့အတိုင်းတရားလုံးကျင့်ကြံကြိုးကိုအားထုတ်ကြတဲ့အခါမှာယောဂီတွေဘလောက်ပဲများများနဗေးကဘလောက်ပဲများများကိုတယောက်တည်း တရားနဲ့နေတတ်ဖို့အမှတ်နဲ့နေတတ်ဖို့ဒါကိုတယောက်တည်းတရားနဲ့ပြောနေမယ်လို့ဆိုလို့ရှိရင်ရှင်မင်းဆရာတော်ဘုရားညွှန်ကြားတော်မူတဲ့အတိုင်းဇယတရားစကားအတွင်းမှာမိမိတို့လိုချင်တဲ့ပန်းတိုင်ရနိုင်မှာဖြစ်ပါတယ်။တက္ကနမ9သုံးမလွယ်ကြောင်းလို့ဆိုတဲ့အတိုင်းကျေးဇူးတော်ရှင်ရှင်မင်းဆရာတော်ဘုရားကြီးဆိုဆုံးမတော်မူတဲ့အတိုင်းလိုက်နာပြီးတော့ဉာဏ်နဲ့လိုအပ်တဲ့ဟာကိုဦးဇင်းတို့မင်္ဂလာမအကြောင်းတန်ခါတော်များနဲ့ ယောဂီဆောင်ရှောက်ရေးပုဂ္ဂိုလ်များအားလုံးလိုအပ်တာကိုညွှန်ကြားတဲ့အတိုင်းဆိုဆုံးမတဲ့အတိုင်းလိုက်နာပြီးတော့ကြင်ညာကျိုးကိုအားထုတ်သွားကြမယ်ဆိုရင်ဒီစေတရားစခန်းအတွင်းမှာမိမိတို့လိုချင်တဲ့ပန်းတိုင်ရနိုင်ပါတယ်။တက္ကနာမကြောင့်မိကောင်းရစေလို့ဆိုတာဒါကတော့အထူးပြောနေကြမလို့တရားနဲ့ပတ်သက်ပြီးတော့မှဉာဏ်တို့ကြီးတော်ရှင်ရှင်မြတ်ဆရာတော်ဘုရားကြီးရှိပြီးသားဖြစ်ပါတယ်။လိုအပ်တဲ့တရားအခက်အခဲတွေကိုဆရာတော်ဘုရားကြီးညွှန်ကြားတော်မူမှာ ဖြစ်ပါတယ်။ ဒါကြောင့်ဆရာတော်ဘုရားကြီးကဲ့သို့သောမိကောင်းများရနိုင်ပါလျက်ကဲနဲ့တရားလုံအားထုတ်မှုအားနည်းနေမယ်ဆိုရင်မိမိတို့ရထားတဲ့အချိန်အခွင့်အရေးဒါဆုံးရှုံးမှာဖြစ်ပါတယ်ဒါကြောင့်မိကောင်းရစီဆိုတဲ့အတိုင်းရထားတဲ့မိကောင်းကိုလက်လို့ဆုံးရှုံးမခံကြစေဖို့ဒါကြောင့်မာဇာတပြိုင်ညွှန်ကြားတော်မူတဲ့အတိုင်းကိစ္စမမြစကားနည်းစေအိနေမှုနီကိုဒီပြောလေသုံးမလွယ်ကြောင်းမိကောင်းရစေ မဆုံးယုံရေးဝါတိုးတက်ရေးအဘိအချောင်းထွေလို့ဆိုတဲ့အတိုင်းဒီအကြောင်းအရာ6မျိုးလိုက်လာပြီးတော့ကျင့်ကြံကြိုးကိုအားထုတ်သွားကြမယ်ဆိုရင်ဒီစေတရားစခန်းအတွင်းမှာတရားမတွေ့သေးတဲ့ယောဂီများတရားတွေတွေ့ပါမယ်တရားတွေ့နေတဲ့ပြည်တဲ့ယောဂီများတရားတွေတိုးတက်ပြီးတော့မိမိတို့လူချင်းနဲ့ပန်းတိုင်ရနိုင်မှာဖြစ်ပါတယ်ဒါကြောင့်ကျေးဇူးတော်ရှင်ရှင်မင်းဆရာတော်ဘုရားကြီးစေတရားစခန်းအတွင်းလာရောက်ပြီးတော့တရားအလုပ်ကျင့်ကြံကြိုးကိုအားထုတ်ကြရမယ် အားထုတ်ကြတဲ့ယောဂီများအားလုံးတောင်ကိုစီလိုက်နာပြီးတက္ကလာဟောဒီအကြောင်း6ပါးကို လိုက်နာပြီးကြဉာဏ်ကျိုးကိုအားထုတ်နိုင်ကြပါစေအားထုတ်နိုင်သဖြင့်လည်းပဲမိမိတို့ရဲ့ပါရမီ အားလျော်စွာတရားတို့တရားများကိုဒီသင်စေတရားစခန်းတွင်မှာရနိုင်ကြပါစေရအောင်လည်းပဲကြဉာဏ်ကျိုးကိုအားထုတ်နိုင်ကြပါစေလို့တိုက်တွန်းရင်းတရားဒီဘယ်သမီးတော်ရဲ့ယောဂီတို့အားပြောကြားလိုတဲ့ဩဝါဒစကား Honorable yogis and Dhamma friends, I would like to translate the guidelines given to the yogis by Ashen Dhammasani. Ashen Dhammasani would like to encourage all the yogis to follow uh, the meditation, the rules of the meditation retreat um, guidelines given by the Venerable Mahasi Sayadaw The first thing is, in order for all the yogis to get the best out of this 10 days meditation retreat, uh, try to reduce all your routine activities to the minimum scale. And number two is try to limit your speaking words. Number three, as well as limit the sleeping time. And uh, number four, be always be mindfulness and enjoy the peace of mind by meditating uh, in the, during the 10 days retreat. And number five, to follow the uh, the guidelines given by this uh, uh, meditation retreat. And number six, and try your best to grasp the opportunity while the Venerable Sri Vimodsyadaji is here, and he uh, Shantamasami also wish all the yogis uh, to have the mindfulness and and finally to get the enlightenment at the end of this meditation retreat. Thank you. ခုစလတိအခမ်းအနားစီစဉ်900 တပည့်တော်တို့ဟာသတိတန်ဝေကလေးကိုရရှိစေဖို့တနာချင်းမြင်သောအဖြစ်ဩဝါဒကထာဟောကြားဆုံးမတော်မူပါယံကျေးဇူးတော်ရှင်ရွှေမင်းဝန်ဆရာတော်ကြီးအားကာရဝရှိထားလူသိလေးမြတ်စွာရှောက်ထားပါဗျာအရှင်ခေမိတာမှာလည်းအင်္ဂလိပ်ဘာသာပြန်ဆိုပြီးပါယံလေးစားစွာရှောက်ထားပါတယ်အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဘာစီဗရင်မြို့ မင်္ဂလာရမကျောင်းတက်မင်္ဂလာရမဆရာတော်ဆရာတော်နဲ့ပြည်ပြည်အတင်းကြီးမှဦးစီးပြီးတော့ကျင်းပပြုလုပ်တဲ့ရှင်မင်းဝန်ဆရာတော်ရဲ့ဆယ်ရက်အချိန်ပြည့်တရားစခန်းပွဲပေါ့ဒီထဲမှာအချိန်ပြည့်လို့ ပြောခြင်းအားဖြင့်ယောဂီပုဂ္ဂိုလ်များဟာနားချိန်အိပ်စက်ချိန်ခြံလပ်ပြီးတော့ကြံတဲ့အချိန်ဟာတရားရှုမှတ်မှုနဲ့ပဲနေရမယ်လို့ဆိုလိုရင်းဖြစ်ပါတယ်။အချိန်ပြည့်ဆိုရမှာဘုရားတို့မြန်မာနိုင်ငံမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဓမ္မဘုရားတို့တရားအားထုတ်စဉ်ချိန်ခါကဏ္ဍတို့မှာဆိုတော့ မင်္ဂလာရမဆရာတော်ဘုမသာမီပြောကြတဲ့အတိုင်းပေါ့၄နာရီ24နာရီမှာ၄နာရီခြံပြီးတော့ကျန်တဲ့နာရီ20ကိုရှုမှတ်မှုနဲ့ပဲနေထိုင်ပြီးတော့အားထုတ်ကြရမှာအဲဒီလိုရှုမှတ်မှုနဲ့နေထိုင်အားထုတ်ဖို့ဆိုတာလည်းပဲအားထုတ်တဲ့ပုဂ္ဂိုလ်ကမျက်စိအမြင်ကောင်းမြင်မယ်လို့လည်းပဲ မျက်စိမမြင်တဲ့ပုဂ္ဂိုလ်လိုမျက်နှာလေးချပြီးတော့နေထိုင်ရမှာဖြစ်ပါတယ်။နာကအကြာကောင်းနေမယ်လို့လည်းပဲဒီတရားစခန်းဝင်နေတဲ့အချိန်မှာတော့ဖြင့်နာမကြားတဲ့ပုဂ္ဂိုလ်လိုနာထိုင်နာပင်းတဲ့ပုဂ္ဂိုလ်လိုအချမ်းချမ်းပဝန်းကျင်အတ္တမလန်နေခြားခြားပြောဆိုတဲ့စကားတွေကိုလည်းနားထောင်မနေဘူးလို့ပါ။ နောက်ပါဇက်ကလည်းပဲတရားစကံဝင်နေတဲ့အချိန်မှာတော့ဖြင့်ဆွန့်အားတဲ့ပုဂ္ဂိုလ်လိုပေါ့ဆွန့်အားနေတဲ့ပုဂ္ဂိုလ်ဟာမပြောတတ်တော့မပြောအခုတရားအထုတ်နေတဲ့အချိန်မှာတရားစခန်းဝင်နေတဲ့အချိန်မှာတော့ဖြင့်မိမိကိုယ်၌ကဆွမ်းအားနေတဲ့ပုဂ္ဂိုလ်ကဲ့သို့ပုံစံယူပြီးတော့ရှင်းညာဖို့ပါနေထိုင်သွားလာရမှာလည်းပဲ မိမိကကျမ်းမာတန်ဆွမ်းတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့မကျမ်းမာတဲ့ပုဂ္ဂိုလ်များ အနှဲနေတဲ့ပုဂ္ဂိုလ်များလည်းသူထိုင်တဲ့ကံမှာဖြစ်စေထားတဲ့ကံမှာဖြစ်စေသွားတဲ့ကံမှာဖြစ်စေနောက်ကရှုမှတ်မှုအမတ်တတိလေးတတိဥသိတဲ့စိတ်ကလေးပါနေတဲ့အတွက်ကြောင့်ဖြည်းဖြည်းပဲထိုင်တော့လည်းဖြည်းဖြည်းထတော့လည်းဖြည်းဖြည်းသွားတော့လည်းမတ်စိတ်ကလေးနဲ့ဖြည်းဖြည်း အဲ့ဒီလိုယောဂီပုဂ္ဂိုလ်ကလိုက်နာပြီးတော့ဒီချက်လေးချက်ဆိုတော့ဆရာတော်ဥဒ္ဓမတာမိမိကြားသွားတဲ့အတိုင်းပေါ့ကမ္မဒါနဆရာဖြစ်တဲ့ကမ္မဒါဆရာဖြစ်တဲ့ဘုန်းကြီးကယောဂီများရဲ့တရားရှုမှတ်တတ်ရေးအဲ့ဒီကနေပြီးတော့တဆင့်ရှုမှတ်တတ်လို့ရှုမှတ်တဲ့အခါမှာတရားတိုးတက်ရေး ဝိပဿနာဉာဏ်ဖြစ်ရေးပါရမီလို့ရှိမယ်ဆိုရင်လည်းပဲရိယာမဉဏ်တိအောင်ဖြစ်နေအောင်တရားလမ်းကြောင်းချပြီးတော့ဘုရင်ဟောကြားပေးမှာဖြစ်ပါတယ်။အဲဒီလိုပဲကမ္မဋ္ဌာန်းဆရာဘက်ကကမ္မဋ္ဌာန်းဆရာရဲ့တာဝန်တိုင်းလိုက်နာပြီးတော့တာဝန်တိုင်းဟောပြောညွှန်ပြဆုံးမပေးတယ်လို့ယောဂီများဘက်ကလည်းပဲယောဂီများလိုက်နာရမယ်စည်းကမ်းတိုင်းပေါ့ သူ့အချိန်နဲ့တပြေးညီအထူးအဖြင့်တရားရိပ်တာမှာတရားအထုတ်တော့လေဆိုရင်အဲ့ဒီမျက်စိပေါက်နဲ့ပါးစပ်ပေါက်ဒီနှစ်ပေါက်ကိုလုံအောင်ထိနိုင်ဖို့လိုအပ်ပါမျက်စိပေါက်ကလည်းပဲရှင်းတော့တောင်ရောက်ပြီးဝဲရာကြည့်တဲ့မျက်စိဒီမျက်စိကိုမထိနိုင်ရင်ယောဂီပုဂ္ဂိုလ်စိတ်တည်ငြိမ်မှုတမာတိမဖြစ်နိုင်ပါ မြင်သမျှအာယုန်တွေကိုပဲကြံတွေးနေပြီးတတ်ပါလေနောက်ပါဇက်ပေါက်ကိုမထိန်နိုင်တဲ့ပုဂ္ဂိုလ်ကလည်းပဲပြောထားတဲ့များစကားတွေကိုပဲကြံတွေးနေမိတတ်တဲ့အတွက်ကြောင့်မို့တရားရှုမှတ်မှုတမာရီမဖြစ်နိုင်ပါဘူးဒါကြောင့်မို့ယောဂီကလည်းပဲယောဂီစည်းကမ်းတိုင်းလိုက်နာပြီးတော့ဣရိယာပု၄ပါးမှာထိုင်နေဣရိယာပုနဲ့ရှုမှတ်တဲ့အချိန်မှလည်းပဲရှုမှတ်မှုတတိလေးမြဲအောင်ကြိုးစားပြီးတော့ ယူမှာကိုပါပထမအဖြစ်တော့ယောဂီများတရားထိုင်နေတဲ့အချိန်မှာအထံဣရိယာပုနဲ့ကြိုးစားပြီးရှုမှတ်နေတဲ့အချိန်မှာတခါတရံမှာယောဂီများကိုတိုက်တွန်းစကားလေးတွေပြောအပြည့်စကားလေးတွေပြောတာရှိပါတယ်အဲဒီလိုတိုက်တွန်းအပြည့်စကားကိုပြောတာကိုနှစ်သက်တဲ့ပုဂ္ဂိုလ်ရှိတယ်လို့ တရားအာယုံရနေတဲ့ပုဂ္ဂိုလ်အတွက်ကြတော့လည်းပဲဒီစကားပြောတဲ့အတန်အနှောက်ယှက်ပါပဲဒါပေမဲ့လို့အဲ့ဒီလိုပြောတာလေးကိုနှစ်သက်တဲ့သဘောကျတဲ့ပုဂ္ဂိုလ်ကမိမိရဲ့ဒီမှာစိတ်ကြည်ငြိမ်မှုတမာလေးကိုစူးစီးလို့မရတဲ့အခါမှာကမ္မဋ္ဌာန်းဆရာကအဲ့ဒီမှာမိတ်ကလေးနဲ့အတန်ကိုခတ်တိုးလို့ထိမ့်ပြီးတော့ပြောပြီးတယ်တတိပေးလိုက်တဲ့အခါမျိုးမှာကိုယ့်ဟာကိုယ်ကပြန်ပြီးတော့တတိပြန်ဝင်လာတယ် ပြန်ပြီးတော့သတိလေးရပြီးတော့ကြိုးစားမိရှုမှတ်မိအဲဒီမှာတမာတိလေးတွေဖြစ်လာတာရှိပါတယ်အဲဒီကမ္မဋ္ဌာန်းဆရာကသတိပေးလိုက်တဲ့အတွက်ကြောင့်မို့လည်းပဲယောဂီကကမ္မဋ္ဌာန်းဆရာကတော့ငါစိတ်တွေကိုသိကုန်ပြီဆိုပြီးတော့ကမ္မဋ္ဌာန်းတရားဆရာပေါ်မှာလည်းပဲအထင်ကြီးတတ်ပါတယ်တရားမှုကမ္မဋ္ဌာန်းဆရာအထင်ကြီးအောင်လုပ်လို့လည်းရပါတယ်ယောဂီတို့တရားထိုင်နေတဲ့အခါရှုနေတဲ့အခါလေးတွေမှာယောဂီ ယောဂီစိတ်တွေထွက်နေတယ်ယောဂီစိတ်ကိုစူးစီးလိုက်ပါတော့လားဆိုရင်ဟာငါ့ကိုပြောနေပြီဆရာတော်ငါ့ကိုတိုက်ရိုက်ပြောနေငါเจ้าနေသိနေပြီဆိုပြီးတော့ဆရာတော်ကလည်းပဲသူတော်ဘာရဲ့စိတ်ကိုသိတဲ့တကယ်ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်ကြီးလို့ထင်နေတတ်ပါတယ်တကယ်တော့ကမ္မထာဆရာများယောဂီအများကြီးနဲ့အများအားဆက်ဆံနေရတဲ့အတွက်ကြောင့်စအတုဇ္ဇယောဂီပုဂ္ဂိုလ်ဟာဓမ္မရိထူတော်မှုခက်ခဲနေတဲ့ကစိတ်တွေပြန့်လွင့်မှု များပြီးတော့စူးစီးလို့မရနိုင်တဲ့အချိန်မျိုးဟာအားလုံးဒီစကားလုံးပြောလိုက်ရင်အားလုံးနဲ့ကိုက်ညီနေတတ်ပါတယ်။ဒါကြောင့်ဒီယောဂီကလည်းငါ့ကိုပြောတယ်ဟိုယောဂီကလည်းသူ့ကိုပြောတယ်ဆိုပြီးတော့သူ့အကြောင်းကိုတော့ကမ္မဋ္ဌာန်းဆရာသိနေပြီဆိုပြီးတော့ကမ္မဋ္ဌာန်းဆရာကိုလည်းထင်ကြီးနေတတ်ပါတယ်။အထင်ကြီးပြီးတော့လေတောင်ထင်မြောက်ထင်လည်းထင်တတ်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ တချိန်တုန်းကယောဂီများကိုအဲ့ဒီလိုအားပေးစကားတွေပြောခဲ့ပါတယ်တိုက်တွန်းစကားတွေပြောခဲ့ပါတယ်နှစ်သက်တဲ့ပုဂ္ဂိုလ်စိတ်ထွက်များတဲ့ပုဂ္ဂိုလ်များတော့လည်းနှစ်သက်ပါဓမ္မရိရနေတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီတန်သူ့အတွက်နှောက်ယှက်တွေဖြစ်နေပါဒါကြောင့်ဘုန်းကြီးများဓမ္မရိရနေတဲ့ပုဂ္ဂိုလ်အတွက်နှောက်ယှက်တယ်မဖြစ်နိုင်ဘူးမဖြစ်အောင်မို့ယောဂီများထံဣရိယာပုနဲ့ရှုမှတ်နေတဲ့အချိန်မှာတော့လုံးဝအတ္တမပြေးပဲနဲ့ တရားဟောရင်းနဲ့ပဲယောဂီများကိုတတိပေးသွားတာဖြစ်ပါတယ်။ဒါကြောင့်အဲ့လိုယောဂီများမိမိတို့လိုက်နာရမယ်အခုမျက်စိကလည်းပဲမမြင်တဲ့ပုဂ္ဂိုလ်လည်းမျက်စိကိုလည်းပုဂ္ဂိုလ်လည်းမျက်နှာလေးချဘူအာယုတရားယုံတွေကိုမစူးစမ်းနဲ့မကြည့်နဲ့အမြဲတမ်းစက်ကွန်ပရီ၄000လောက်ချပြီးတော့ပဲထိုင်ထိုင်ရရသွားသွားဆဆအဲ့ဒီလိုမျက်စိလေးကိုထိမှ ပါဇက်ပေါက်ကလေးပဲဆိုတော့ကမပြောမဖြစ်တဲ့စကားတော့တာပြောပြီးတော့ပြောပြန်တော့လေပဲဘေးပြောကြီးအတွက်အနောက်ရှင်မဖြစ်အောင်ဒူဒူတတပြောပါအဲဒီလိုဒူဒူတတပြောခြင်းအားဖြင့်ဒူဒူတတပြောပြီးဒူဒူနဲ့လူရင်းလေးပဲပြောဖို့ဒါလေးပဲလူအပ်ပါယောဂီများလိုက်နိုင်ရမယ်စီကံအဲဒီစကားတွေကိုကျေအောင်စွာမပြောဘူးအခုအထူးအဖြင့် စကားမပြောဘူးဆိုတဲ့နေရာမှာနှစ်ယောက်စကားပြောတာတွေမဟုတ်ဘဲနဲ့တစ်ယောက်တည်းလည်းစကားမပြောမိဘူးလို့အပ်ပါနှစ်ယောက်စကားပြောတယ်ဆိုတာကယခုအလွတ်စကားပြောတာရင်ဖုံးတဲ့စကားပြောတာအဲ့ဒါအချင်းချင်းတယောက်နဲ့တယောက်စကားပြောရင် လူချင်းလူချင်းတွေ့ပြီးပြောတာကိုယ်သာမဟုတ်ဘဲနဲ့ဖုံးတဲ့စကားပြောခြင်းကိုလည်းပဲအခုချိန်မှာတရားအထုတ်နေတဲ့အချိန်မှာရှောင်ကျဉ်မှုလိုအပ်ပါတယ် ဘုန်းကြီးရဲ့ရှင်မင်းဝန်သာသနာရိပ်တံမှာယောဂီသူတော်စင်များအခုဆိုရင်လည်းမြန်မာနိုင်ငံမှာလူတိုင်းလူတိုင်းဖုံးကင်နိုင်နေကြပါပြီလူတိုင်းဟာဖုံးလေးတွေပဲကြည့်ကြပါပြီသို့တော်လည်းပဲဒီဖုံးလေးပါတဲ့အတွက်ကြောင့်ဘာမှတရားနဲ့ပတ်သက်လို့တော့တုတက်လာမှာမဟုတ်ပါဘူးဒါကြောင့်ဘုန်းကြီးတို့တမ်းမြရပါလိမ့်တရားဝင်နေတဲ့တရားလို့အားထုတ်နေတဲ့ဓမ္မယုံဆွမ်းစားရ ခန္ဓာကျင့်ပရာနေရာတွေမှာလုံးဝဘုံကိုကင်တွယ်ခြင်းကိုရှောင်ကျင်ပါဆိုပြီးတော့တမ်းမြစ်ထားတာပါအဲ့လိုတမ်းမြစ်ထားတဲ့အတွက်ဒီတရားလောက်ခွင်မှာလုံနေတဲ့အချိန်မှာတော့အဲ့ဒီဘုံကင်တာတွေပါလိမ့်မရှိပါဘူးအဲဘုံဝင်ပေးချထားပြီးတော့လည်းမရှိတော့ပါဘူးအဆောင်မှာပဲထားခဲ့ပါအဆောင်မှာကြတော့ဘုန်းကြီးတို့ခွင့်မပြုလို့မရနိုင်တော့တဲ့အတွက်ကြောင့်ခွင့်ပြုထားပါ ခုခေတ်မှာဆက်သွယ်ရေးကသူကပဲအဓိကဖြစ်နေတဲ့အတွက်ကြောင့်ခွင့်ပြုထားတာပါအဲ့လိုခွင့်ပြုထားတဲ့အခါမှာအခုဒီမှာလည်းဒီလိုပဲရှိလောက်ရှိပါလိမ့်မယ်မယူဘဲနဲ့ပါမလာတာတော့အကောင်းဆုံးပေါ့လုံးဝဆက်ဖြတ်နေရင်တော့အကောင်းဆုံးပေါ့သို့တော့ဘယ်လိုမှမဖြစ်လာဘူးဆိုရင်လည်းပုံပွာလာလို့ပြောရင်လည်းပဲကိုယ်ဆောင်မှာကိုဘေးပုဂ္ဂိုလ်အတွက်အနောက်ရှင်မဖြစ်အောင်ပေါ့လူရင်းတော့ပဲပြောအောင်ပြောပြန်တော့လေတူတူတက်တာတူတူနဲ့လူရင်းနေတယ်တော့ အဲ့ဒီလိုမျက်စိစက်ကုန်တွေကိုထူထိန်သိမ့်မယ်ပါးစပ်ပြောမှုဆိုမှုတွေကိုထူထိန်သိမ့်သွားမယ်ဆိုရင်မျက်စိပေါက်နဲ့ပါးစပ်ပေါက်ဒီနှစ်ပေါက်ကိုလုံအောင်ထိန်းနိုင်ရင်စိတ်ဆိုတဲ့မနှောပေါက်ကလုံကျုံလာပါလိမ့်စိတ်ထွက်တာကြီးစိတ်ပြတ်တာကြီးစိတ်လွဲ့တာကြီးဘုန်းကြီးသောတော်ကတို့တတိပေးစရာမလိုတော့ပဲနဲ့မိမိကိုယ်လိုက်ပဲဒီစိတ်ထွက်စိတ်ပြေစဉ်းစားကြံစည်မှုတွေကိုအာလုံးထိန်းသိမ့်နိုင်တော့ပါလိမ့်မယ်ဒါကြောင့် ဒီမှာကမ္မထံဆရာကလည်းပဲကမ္မထံပြပေးဖို့ကမ္မထံတရားတွေဟောပေးဖို့ယောဂီတို့ရဲ့တွေ့တဲ့ရေးအတွက်တမာရီဖြစ်ဖို့ဝိပဿနာဉာဏ်ဖြစ်ဖို့အရိယာမဉာဏ်ရဖို့အတွက်ဘုန်းကြီးဘက်ကဟောရမယ်ပြောရမယ်တိုက်တွန်းရမယ်တာဝန်ကိုဘုန်းကြီးဘက်ကတာဝန်ယူမယ်ယောဂီများဘက်ကလည်းပဲဘုန်းကြီးတို့ဟောပြောတိုက်တွန်းတဲ့အတိုင်းပေါ့အခုဒီမင်္ဂလာရမကျောင်းသားရဲ့အချိန်လေးဆေးရတရားစခန်းရဲ့စီမင်းစည်းကမ်းအတိုင်းလိုက်နာပြီးတော့ကျေတုံးအောင်ထုတ်ဖို့ နောက်ပြီးတော့စောင့်ရှောက်ရေးပိုင်းကနေပဲသူမင်္ဂလာရမဆရာတော်ဘုရားသာမင်းနဲ့သူမိန်းတော်အဲ့ဒီတွေ့ဖြစ်တယ်နောက်မြို့ပြည်ပိုင်းဆရာမှာလည်းပဲအမျိုးသမီးပိုင်းကစောင့်ရှောက်ရေးဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲစောင့်ရှောက်ပြီးတော့အထူးအဖြင့်တော့စောင့်ရှောက်တဲ့ပုဂ္ဂိုလ်ဆိုတာတရားတုတ်တဲ့ရေးအတွက်တကယ်စိတ်ကောင်းစေတနာကောင်းနဲ့စောင့်ရှောက်ပြီးတော့အကျဉ်းပြုပြီးတော့ပေးရပါတယ်တတိပေးရပါတယ်။နောက်ပြီးတော့သူတို့ရဲ့လိုအပ်တဲ့ အကူအညီကိုလည်းပဲမိမိကပေးနိုင်ရမှာသူတို့လိုအပ်နေတာလေးတွေကိုကိုယ်ကအကူအညီဖြစ်ပေးရမှာအဲလိုအကူအညီဖြစ်ပေးလို့နောက်သူတို့တတိလက်လို့ဖြစ်နေတဲ့အချိန်ကြီးတွေစကားတွေမှာစုပြောနေမယ်ဆိုရင်လည်းပဲကိုကတခါတရံမှာလူလုံးလေးပြလိုက်ရုံနဲ့ပဲအစီပြေသွားပါလေကိုကတားမြစ်ဖို့တော့မလိုအပ်ပါဘူးလူလုံးလေးပြောလိုက်တာနဲ့ဓမ္မမဟုတ်ဘူးဆိုရင်အတန်လေးပြေးလိုက်တာနဲ့ဒါနဲ့ပဲ အားလုံးကအဆင်ပြေသွားနိုင်ပါတယ်။ဒါကြောင့်ဆောင်းလျှောက်ရေးဘက်ကလည်းပဲအားလုံးဆောင်းလျှောက်တယ်။ထောက်ပံ့ရေးဘက်ကဒီဒီအသိဉာဏ်အားလုံးကုသိုလ်ရှင်များနဲ့ပတ္တတရားရှိကြတဲ့ပုဂ္ဂိုလ်များနဲ့ဝန်းဝန်းပြီးတော့ကိုဥပ္ပဒအတွင်ရေမှုဒုဥပ္ပဒစသည်အမှုဆောင်များအားလုံးပေါ့မြေသမီးအမှုဆောင်များအားလုံးနောက်ပြီးတော့စေရနာရှင်လောက်အားကုသိုလ်ရှင်များ အားလုံးကသူတန်းနဲ့တရားတရားနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်များရဲ့အလှူကိုအောင်မြင်သွားအောင်အလှူကြီးပြည့်မြောက်သွားအောင်ဝမ်းမြောက်ဝမ်းသာဖြစ်သွားအောင်ဘီဘီအင်းကြီးကဦးစီးပြီးတော့ဝေယဝဆာဖွဲ့များစေရနာရှင်များစုပေါင်းပြီးတော့ကုသိုလ်ရှင်များရဲ့အလှူတွေကိုလည်းပြင်အောင်မြင်အောင်ဝိုင်းဝန်းပြီးတော့ကူညီနောက်တရားရှိမှအထောက်ကြတဲ့ပုဂ္ဂိုလ်များအတွက်လည်းပဲစာရေးအတွက်ဘာမှပူပင်မှုမရှိအောင်တောက်ရေးအတွက် ညနေဆိုရင်ချွေနောက်ပြီးတော့တောက်ရည်တန်းနေအားလုံးအပြည့်စုံပါအာယုစွာလူရှင်တွေနေစွာလူရှင်တွေအားလုံးအပြည့်စုံပါအားလုံးကုသိုလ်ရှင်များရဲ့အလှူတွေကိုလည်းပဲဝမ်းမြောက်ဝမ်းသာချမ်းသာတာနဲ့လူတန်းမှုအောင်မြင်အောင်ဆိုပြီးတော့ပြေပြေအသေးကြီးနဲ့တကွအားလုံးလိုအားပေးကြတဲ့ကိုစေတနာရှင်လိုအားကုသိုလ်ရှင်များနဲ့စုပေါင်းပြီးတော့ကုသိုလ်ယူကြမှာဖြစ်ပါတယ်ဒါကြောင့်ဒီနေ့ အဖွဲ့ဘက်ကလည်းပဲအာလုံးတောင်းဝန်ကြည်ကြည်နဲ့ယောဂီသူတော်စင်များချမ်းသာရေးအတွက်အာလုံးနေရာထိုင်ရင်းနေပြည့်ပြည့်စုံစုံဆောင်ရွက်ထားတယ်ဆရာတော်ဗုဒ္ဓမသာမေကိုခင်မင်းသားဦးစီးပြီးတော့စာရေးတော်ရေးဘက်ကလည်းပဲဘီဘီအတင်းကြီးနဲ့တကွလောအကုသိုလ်ရှင်များနောက်ပြီးတော့စေရနာရှင်များကနေပြီးတော့စာရေးတော်ရေးအတွက်တာဝန်ယူပြီးတော့လူတန်းညဝေယဝဆကုသိုလ်တွေပြုကြသည် နောက်ပြီးတော့ဟောပြောရေးအတွက်ကလည်းပဲဘုန်းကြီးဘက်ကတာဝန်ယူပြီးတော့ယောဂီများရဲ့တရားတုတ္တရေးအလုံးအားပေးရမယ်နေချင်းကိုအားပေးမယ်တိုက်တွန်းရမယ်ချင်းကိုတိုက်တွန်းမယ်အားပေးတိုက်တွန်းပြီးတော့တရားတွေ့မြင်ရေးတရားသိဉာဏ်လေးပေါင်းမြောက်ရေးဆိုတော့ဆရာတော်ဥပမာသာမိမရှိသလိုဒီဆယ်ရည်အတွင်းနဲ့မိမိတို့လူလားတောင်းတတယ် တရားဓုတွေရသွားနိုင်ပါလေဆိုတာဟုတ်ပါတယ်။ဘာကြောင့်လဲဆိုတော့မြတ်စွာဘုရားကတတ္တံခုနှစ်ရဲ့အတွင်းငယ်တောင်ရနိုင်တယ်လို့မြတ်စွာဘုရားအာမခံပြီးဟောတာပါ။တကယ်တမ်းသာယောဂီကလည်းယောဂီရဲ့စီကံတိုင်းလိုက်နာပြီးတော့တကယ်ကျူးကျူးဆန်းဆန်းအထုကြမယ်ဆိုရင်ခုနှစ်ရဲ့အတွင်းငယ်ရနိုင်ပါဒါကြောင့်ကမ္မဋ္ဌာန်းဆရာဘက်ကကမ္မဋ္ဌာန်းဆရာရဲ့တာဝန်ကိုကြည်အောင်ဟောပြောတိုက်တွန်းပေးမယ်သင်ကြားပေးမယ်မရှုတတ်တတ်ဘူးမရှုတတ်တာကိုရှုတတ်အောင် တရားနှလုံးမသွင်းတတ်တာကိုနှလုံးသွင်းတတ်အောင်ဘုန်းကြီးအားလုံးဆွမ်းအားရှိသည်များဒီလိုရှင်မာစီဆရာတော်ဘုရားရဲ့ဥပနိဒေယအတိုင်းတသွေမတိအလွဲအမှားမရှိမိမိရဲ့အတ္တနောမတိမပါဘဲနဲ့ဆရာတော်ဘုရားရဲ့ဥပနိဒေယအတိုင်းပဲဘုန်းကြီးသူတင်ညွန်ပြဆုံးမပေးပါမယ်ယောဂီသူတော်စင်များကလည်းမိမိတို့ရဲ့လိုက်နိုင်ရမယ့်စီကံအတိုင်းမျက်စိကိုယ်သူပုံစံယူနားထိုင်ပင်သူပုံစံယူ ဆွမ်းအပ်သောသူပုံစံယူလှုပ်ရှားမှုရာလူမမာနဲ့တူစွာကျင့်ဒီတိုင်းသာလိုက်နာပြီးတော့ကျင့်သုံးသွားကြမယ်ဆိုရင်ဒီကနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီဗလာဆီလဘာစပရင်မြို့မင်္ဂလာရာမကျောင်းတိုက်ကြီးရဲ့ရွှေမင်းဝန်ဆရာတော်ဤအချိန်ပြည့်ဆရာတရားစခန်းပွဲကြီးဟာအထူးအောင်မြင်တဲ့ပွဲကြီးဖြစ်ပါလိမ့်မယ်။နောက်ပြီးတော့ယောဂီများလူလားတောင်းတရတရားအသိဉာဏ်ဓုတွေလည်းပဲ ဒီဆယ်ရဲ့အတွင်းနဲ့အပြည့်အဝရနိုင်ပါလိမ့်မယ်တကယ်လို့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာထိအောင်မပြည့်စုံနိုင်သည့်တိုင်အောင်အပယ်ဆင်းရဲကလွတ်နိုင်လောက်တဲ့ဉာဏ်ဆင်တန်းလောက်တော့ရနိုင်တယ်လို့ကိုကြီးယုံကြည်ပါလေဒါကြောင့်ယနေ့ဆေစကဝင်ရတဲ့အားလုံးယောဂီသူတော်စင်ပေါင်းအားလုံး64ခုရှိပါတယ်အဲဒီ64ခုဒီထဲမှာကြိုးစားအထုတ်သွားကြမယ်ဆိုရင်ဒီဆေစကအတွင်းမှာ တရားတမာတိမရသေးတဲ့ပုဂ္ဂိုလ်ကတမာတိတွေရတော့ပါလိမ့်မယ်တရားအတွေ့အကြုံမရှိသေးတဲ့ပုဂ္ဂိုလ်ကတရားအတွေ့အကြုံအလေးလာရပြီးတော့တရားအထုတ်နည်းလေးတွေကိုမမကန်ကန်သိသွားပါလိမ့်မယ်သိပြီးတော့တမာတိမရသေးတဲ့ပုဂ္ဂိုလ်ကတမာတိရပါလိမ့်မယ်ဝိပဿနာဉာဏ်မဖြစ်သေးတဲ့ပုဂ္ဂိုလ်ကတမာတိမှတဆင့်ဝိပဿနာဉာဏ်လေးဖြစ်လာသည့်ထိအောင်ကုတရားဆယ်ရတွင်းလေးမှာပြည့်စုံလာပါလိမ့်မယ်ဝိပဿနာဉာဏ်လေး ဖြစ်နေတဲ့ပုဂ္ဂိုလ်ကလည်းပဲဝိပဿနာဉာဏ်အားဖြင့်အပြည့်စုံဖြစ်လာပြီးတရားတကယ်လို့ပါရမီတို့ရှိမယ်ဆိုရင်စောစောကပြောတဲ့အပယ်ဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်စင်တန်းထိအောင်ရနိုင်ပါလေဆိုတာကိုဘုန်းကြီးကကြိုးစားအားထုတ်ဖို့အတွက်ဘုန်းကြီးကတိုက်တွန်းရင်းနဲ့ပဲဘုန်းကြီးရဲ့ဩဝါဒစကားကိုညီကုန်းချုပ်ပါလေသာဓုသာဓုသာဓု Today, June 6, June 12, 2015, opening ceremony of the 10-day meditation retreat. Presided by the Shwemun Seattle. <clears throat> During the 10-day meditation retreat, yogi should try your best. <clears throat> Except your sleeping time in day, there's a 24 hours. You can take rest 4 hours. The rest 20 hour, uh, 20 hour, you can practice inside meditation 4 time. When you practice inside meditation, you have to behave like blind person. If you are if you have God's eyes or God's sight, you have to behave a blind person with an day meditation retreat. If you have a good hearing, you have to behave deaf person. If you are a good speaker, even though if you are a good speaker, you have to behave like a person who is unable to speak. Even though if you, if, even though you are a strong person, you have to behave like a, a weak or sick person. Whenever you do certain meditation, or standing meditation or walking meditation, lying down meditation. Yogi have to behave, have to do slowly with the mindfulness. During the 10-day meditation retreat, Shrimanvasya, respected Shrimanvasya Raji, will give you all the yogis and meditation guidance to attain samadhi or concentration in order to attain insight knowledge, in order to attain the mega and falas or real knowledge. That's why the duty or the teacher or the meditation teacher is to give the guidance or the meditation, guidance of the meditation. For the yogis, all the yogi has to uh, abide by the rules laid down by the Sierra Udama Sami and VAVA family. If, if all the yogis practice or follow by the rules, follow better by the rules, you can attain concentration or insight knowledge or real knowledge during the 10-day meditation retreat. So, this 10-day medita- in this 10-day medita- meditation retreat, Yogi has to behave. Blind person, deaf person, or <clears throat> weak or sick person. The main point is, all the yogi has to control your eyes and your mouth. If you can control your eyes and your mouth, you will be able to control your thought. If you can't control your eyes, your mind will be distracted. If you can't control your mouth, distraction will come to you. So you, you all the yogi has to be mindful in every manner. During the sitting meditation, Gamathan teacher used to give the encouragements or give the orders or meditation guidance. <clears throat> At this point, some yogi are satisfied listen to the encouragement during the sitting meditation. But for some yogi who attained deep concentration. They don't like it. When they hear the talking or the, the some talking, some distraction will come to them. They don't like it, so that's why Saroji will not give any encouragement or any guidance during the sitting meditation. if the meditation teacher gave the encouragement, some yogi may think, our teacher had higher insight knowledge or higher no, real knowledge. They may be, you know, look upon to the meditation teacher. Some yogi may think their teacher can know our mind, can read our mind. That's why the teacher said, Yogi, you are disturbed. Something like that. So, most of the yogi may think like this. For the yogis who have, who attained, who had already attained deeper concentration, the guidance of the medit guidance the meditation given by the meditation teacher during the sitting meditation can be disturbance That's why Shri Sarong will not give any guidance during the sitting meditation. Sarong encourage all the yogis to control your eyes. If you look at here and there, you have to look. You need to have a look within the four feet within the full fee. When you, when you talk, Shimon Seattle encourage all the yogis, just, just short speech. Just get to the point. So when you do, when you practice inside meditation, when the, during the ten-day meditation retreat, you should avoid talking. You don't, you should, all the yogi should not use a cell phone, especially in the Dhamma hall. Please don't bring the cell phone. Seattle requested. <clears throat> Seattle said, Shumiho Seattle said, in the Shumiho Meditation Center, the mahal is no phone zone. So, Sarah requested all the yogis not to bring cell phone in the Dhamma hall. Especially Seattle encouraged all the yogis to control just two things. Your eyes and your mouth. If you can control these two then eyes and mouth. Yogis will be able to control your mind. To be successful, attending meditation retreat. Meditation teacher will give meditation guidance. All the yogis, in order to attain concentration or insight knowledge or real knowledge, for the yogis should try your best, should follow the rules laid down by the Minglayama Syaros. BABA family in all the volunteer are going to provide, going to support whatever yogi needs. Also, VAVA members will have the donor to be successful. When they do meritorious deeds, so the volunteer teams and VAVA families, all the all, all the donors will provide will support the food the meal, breakfast, lunch, every day. So, donors and VABA family dutifully support and provide all the yogis. For the yogis, Seattle encourage all the yogis to practice, to try your best to attain concentration or insight knowledge or real knowledge within the 10-day medita- meditation retreat. Seattle said, Seattle will give meditation guidance, will give the encouragement to attain concentration, to attain insight knowledge, if you follow binding, if you follow as instructed, by this you may want not say at all, you can attain real knowledge within the chanting meditation retreats. The Buddha gave the assurance, the Buddha gave the grandees. <laughs> If you practice insight meditation, honestly or whisperfully. You can attain real knowledge within 20, within 70. So that's why Seattle will give the meditation instruction as instructed by the Mahasi Seattle. So all the yogis are requested to listen the meditation guidance given by the Shuimin Wonsiaro and practice your best like a deaf person or <clears throat> sick person or blind person. If you follow as instructed by the Shuimin Wonsiaro within the 10 day meditation, all the yogis can attain real knowledge. If you, if you can, if you can't attain real knowledge, you can be free from all kinds of suffering within this life. So, if you practice inside meditation as instructed by the Xueminwon Seattle, you are assured to attain concentration. If you don't have any experience or the practice or inside meditation, you can attain valuable experience. If you don't have any kinds of inside knowledge, you can attain higher knowledge, higher inside knowledge within the 10 day meditation retreat. So if you try your best as instructed by the Shomin Wasiaro, you can, you can free from all kinds of suffering within this life, within 10 day meditation retreat. That's why Shomon Searo encouraged all the yogis to follow, to practice as your best. Sadhu, sadhu, sadhu. Can Canal Season, Chalia, Maryland ပြည်နယ် Silver Spring Yama မြို့မင်္ဂလာရာမကျောင်းတိုင်းကျေးဇူးတော်ရှင်ရွှေမျိုးဝဆရာတော်ကြီး 10ရက်တရားစခန်းဖွင့်ပွဲအခမ်းအနားကြီးဟာဗုဒ္ဓသာသနာစိတ္တဒိဋ္ဌု၃ချိန်ရွတ်ဆိုပြီးရုပ်သိမ်းခွင့်ပြုပါရန်ရုပ်သိမ်းလေးမြတ်စွာလျှောက်ထားပါဗျာဗုဒ္ဓသာသနာစိတ္တဒိဋ္ဌုဗုဒ္ဓသာသနာစိတ္တဒိဋ္ဌုဗုဒ္ဓသာသနာစိတ္တဒိဋ္ဌုသာ